ကောင်းလေးမျိုးတွေကတတိယမြောက်ဒီကောင်းအကြောင်းကိုတော့နည်းလောက်ဆက်ပြီးတော့ပြောတော့သဘောပေါက်လို့ပါပြီဒီကောင်းပိုင်းရောက်အောင်အားထုတ်နိုင်တဲ့ယောဂီပုဂ္ဂိုလ်ဟာကိုယ်ပဲကိုယ်ငြင်းကုန်ရောက်ဖို့ရာအတွက်ဘာမှမခရင်တော့ပါဘူး လက်တကမ်းမရှိပါတော့တာနောက်ပိုင်းကျတဲ့အခါကျမှဒီငြိမ်ကောင်းကိုဝေဒနာဉာဏ်ရှင်ဖြစ်ပုံနဲ့ထပ်မှပြီးတော့ရှင်းလင်းပြပါဦးမယ်ကိုတရားတော်ရဲ့ဂုဏ်ဟာဘလို့အတိုင်းအတာအထိကျူးကျေးဇူးရှိပါတယ်ဆိုတာပေါ့အစာကောင်းရင်ဆုံးကြီး အလေကောင်းဆုံးခုံကြီးနဲ့အဆုံးကောင်းကြီးခုံကြီးပေါ့လေခုပြောနေတာကတော့အဆုံးပိုင်းကောင်းကြီးခုံကြီးကိုပြောနေတာပါတော့ဘုရားတရားတော်ဟာရှင်တဲ့တိုင်းအားထုတ်လို့ရှိရင်ဘဝအာမခံချက်အတွက်ရဲရဲကြီးတောင်းယူပါတယ်တကယ်တတ္တတရားရှိပြီးတော့ တကယ်ဒီလိုအကောင်းဆုံးမျိုးကိုရလို့ရဆန္ဒပြည့်ပြပြီးတော့စဉ်းစားအထုတ်တဲ့ပုံကိုများအတွက်တော့အာမခံပါတယ်ဒီကတော့ဒီရတော့အာမခံရတယ်ကမ္ဘာဘာသာကြီးတွေထဲမှာဆိုလို့ရှိရင်ဒီဗုဒ္ဓအယူဝါဒကောင်းကောင်းကြီးနားလည်ထားတဲ့ပုဂ္ဂိုလ်တွေဆိုရင်ရဲရဲကြီးအာမခံရပါတယ် ဒီယုံကြည်ရတဲ့အထုရှိဒီလိုမြင်ကောင်းပြီးတော့မကြပါဘူးသတင်းနှစ်ပတ်လောက်ဆိုရင်အရွယ်လည်းကောင်းစံပါရလည်းကောင်းတရားကိုလည်းပဲနားဆက်ပြီးတော့နားထောင်လို့ဒီနည်းမှလည်းကြည့်ရသိယူတည်တည်စိတ်ဆက်သောအထုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မကြပါဘူးဒီကောင်းရကြတာပါပဲ သူစူးစမ်းအထုကြဖို့ရန်သိရေးကြည့်ပါတယ်ဒီနေ့ပြောချင်တာတော့အဲ့ဒီဉာဏ်ကောင်းကနေပြီးတော့ဉာဏ်ကောင်းလောက်ပါပုံလေးပေါ့မြတ်စွာဘုရားကိုယ်တိုင်ခိုးကြထားတဲ့အချက်တွေကိုအခြေခံပြီးတော့ကျမ်းဂန်များကလည်းပဲရဲရဲထောက်ဖွင့်ဆိုထားပါတယ် နောက်ဆုံးခုကောင်းမှုလေးတွေကျမ်းဂန်များကရှင်းပြထားတာတထာပฏิပန္နောကြပฏิပတ်တိခလေနိတိတေဒါတိပါဝဝဟနာတော်ပฏิပတ်တိခလေနာပိကလျာဏအာဝဟတိတိဘိယောသနာကလျာဏောလို့ဆိုထားပါတယ် သူကဲ့သို့သောအချင်းရာအချင်း။ဘာမြတ်စွာဘုရားကရုဏာထားပြီးတော့ညှိချတဲ့အတိုင်းဆိုလိုပါတယ်။အထုပ်ပြီးပါမူကားအထုပ်ပြီးလို့ရှိရင်ညီကောင်းကနေပြီးတော့ညီကောင်းအဆင့်ပေါ့။ဘဝတ္တခေါ်တဲ့ယုံနာဖြစ်စီကြီး ဒီကြီးကြောင့်ရှိနေလို့ပေါ့လေအဲလိုအနေထားနေပြီးတော့အပဝတ္တခေါ်တဲ့ယုံနာအီကြီးပြတ်သွားတာပေါ့ဘောဓကတော့သင်္ခါရခေါ်တာပေါ့ယုံနာတရားတွေတစ်ခုနဲ့တစ်ခုအကြောင်းတိုက်ဆိုင်ပြီးတော့အကြောင်းကြီးပြီးတော့ဖြစ်နေကြတာနားတယ်ရှိအဲအခုတော့အကြောင်းကျိုးပြတ်ပြီးတော့နားသွားတဲ့သဘောရပ်သွားတဲ့သဘောပေါ့လေ ငြိမ့်သွားတဲ့သဘောပေါ့လေအဲ့ဒီအစဉ်ကြီးရောက်သွားလို့ရှိရင်ဒါတရားထုတ်မှုဟာပฏิပါဏဆိုတာပြီးဆုံးပြီးအထုတ်မှုပြီးဆုံးတယ်လို့ဆိုရတာပါလေအဲ့ဒီအစဉ်ရောက်သွားလို့ရှိရင်ပฏิပတ်တိဆိုတဲ့လက်ရှိတဲ့စိတ်သုံးရဲ့အကျိုးဟာလည်းပဲပြီးဆုံးတယ်လို့ခေါ်မှာပါပဲ အထုတ်မှုကပြည့်စုံသွားတော့နောက်ဆုံးပတ်နေရောက်သွားတော့ရှင်းသုံးခုရဲ့အကျိုးဟာလည်းပဲပြည့်စုံသွားတော့တော့ဘုရားကလည်းအဘုဒ္ဓပါအဲဒီစိတ်ရောက်သွားပြီဆိုလို့ရှိရင်တော့သာဒီဘာဝဝဟတာဒီဘာဝဝဟနာတော့ဆိုတာစိတ်ထနေထလောတဲ့အာယုမလောတဲ့အာယုကောင်းတဲ့အာယုမကောင်းတဲ့အာယု အဲဒီအာယုရိုးရိုးတွေမှာဒုညဆိုရှုဆိုင်တဲ့စွမ်းရည်ပေါ့လေ။ဘာကုံရည်ပေါ့လေ။အဲဒါဓာတိခေါ်ရတယ်။အဲဒီကုံရည်ရှိတဲ့အဖြစ်ပေါ့လေ။အဲဒီအနေထားအဖြစ်ပေါ့လေ။ပြည့်စုံတဲ့အနေအချင်းတည်ဆောင်လာတတ်တယ်။အဝဟဆိုတော့တည်ဆောင်လာတော့ ပြည့်စုံခြင်းပြည့်စုံခြင်းကိုအားဖြင့်တည်ဆောင်လာကြတာဒီလိုတည်ဆောင်လာတဲ့အတွက်ပฏิပတ်တိအကျိုးအနေအားဖြင့်လည်းပဲကောင်းတဲ့ခုံကိုပေါ့လေပြည့်စုံစေတည်ဆောင်လာသောကြောင့်ပရိယောသနာကလေးကလျာဏလို့ဒီလိုကျမ်းဂန်မှာပြောထားပါတယ်ဆက်ပြီးတော့ရှင်းလင်းရအောင် အဲဒီလိုအချုပ်ကိုတော့စံဃာများမှာဖွင့်ဆိုထားပါတယ်အဲဒီဖွင့်ဆိုချက်ကိုလက်တွေ့လုပ်ငန်းရှင်နဲ့ဆက်ဆက်ပြီးတော့ရှင်းပြရမှာပါကဘာကိုရှိလူသားအများစုဟာကိုယ်နှုတ်စိတ်အတိညာနဲ့အပြည့်အစုံမတန်ရှင်းလာရေပါလေ ဒါတွေကိုရှောင်တိန်ဖယ်ရှားပြရမယ်ကာဝယ်ကုစားပြီးတော့ဖယ်ရှားပြရမယ်မြတ်ပြောင်းလည်းပဲနှိမ်ရင်းအပြတ်ရှင်းပြရမယ်ဆိုတဲ့ဘုရားရဲ့ဘုရားရဲ့အဆိုအမေရပါတယ်အစုံမင်းကိုလည်းမတည်ဘူးသိရမယ်လို့မဖြစ်ဘူးဆိုလို့ရှိရင်တော့အဲဒီပုဂ္ဂိုလ်မှာ သာသနာဓမ္မဆိုတော့ကိုယ်လုံးစိတ်သုံးမျိုးလုံးရည်ကြည်ကြောင်းအဆုံးအမတရားကင်းကွာတယ်လို့ဆိုရတယ်တပုံပဲနည်းရည်ကြည်အောင်ရှင်းသုံးရမယ်ဆိုတဲ့ဒီနည်းမှာဒီနည်းကလည်းကြည်ဘူးဆိုလို့ရှိရင်လည်းရှင်းသုံးခြင်းရောက်ရနိုင်တဲ့အကျိုးရလဒါကိုသာသနာဓမ္မခေါ်ပါတယ် ဒီကျေးစီကြောင့်နိနာကောင်းပေါ့ဟင်းအဲ့ဒါကိုမသိရပဲကြည့်ရမယ်လို့မကြည့်ဘူးဆိုလို့ရှိရင်တော့ကိုယ်ငူရလည်းပဲအပြည့်မကင်းမတန်ရှင်းဘူးပဲနှုတ်ငူရလည်းပဲအပြည့်ကင်းမတန်ရှင်းဘူးပဲဒီလိုကစိတ်လေးစိတ်ထားဆိုတာလည်းပဲအပြည့်မကင်းမတန်ရှင်းဘူးပဲအတိအကျကမရှိတော့ မိန်မဲဖို့ဆိုတာလည်းပဲအတိညာမရှိတော့မိန်မဲဖို့ဆိုတာလည်းပဲဖြစ်တော့တာပါပဲအဲ့ဒါလို့ဆိုလို့ရှိရင်အပြင်မကင်းမတန်ရှင်းတော့ကျဲစရာတည့်ရစရာအပြင်မကင်းမတန်ရှင်းတော့ရိုင်းဆိုင်တွေလည်းပါသွားတာပေါ့လူတော့လူပဲလူရိုင်းပဲပေါ့စိတ်ဆံလို့ဖြစ်သွားတော့ စိတ်စိတ်ထားလဲတိရစ္ဆာန်စိတ်ထားမျိုးအတိညာဆိုတာလည်းမရှိတော့မိမ့်မကံကံရံကားတာပေါ့ဒီထဲမှာဘူးရစီဝါတို့ဘာတို့တောက်လိုက်ပြီဆိုရင်ပို့ပြီးတော့မိုက်ကန်းသွားတာပေါ့ဒါလူလောကမှာအများစုကတော့အဲ့ဒီလိုပဲရှိနေပါတယ်ကွာရင်းဆိုင်တယ်ဆိုလို့ရှိရင်တော့ဘယ်ကျေဘူးပေါ့ ကျန်တတ်တယ်ဆိုလို့ရှိရင်လည်းမနှုညံ့ဘူးပေါ့ရိုင်းမှတော့ကျမ်းပြီပေါ့မနှုညံ့ဘူးပေါ့အဲ့ဒါလို့ဆိုလို့ရှိရင်ပူလုံဆင်းရဲမှုတွေနဲ့အချိန်ကုန်ပြီးတော့ဘောလေသူ့ရဲ့ဘဝဟာဆက်ဆုပ်ဆရာသာဖြစ်တော့တာပါပဲတော့ဒီမှာလောကကြီးမှာအဲ့ဒီတိုင်းဖြစ်နေပါတယ်သူကတော့ယုတ်ထုတွေကတော့တွေ့တတ်ပါတယ်ယောဂီပညာတွေလည်းတတ်ကြပါတယ် လုပ်ငန်းကိုင်ငန်းတွေလည်းတော်ကြပါရဲ့ဒါပေမဲ့လို့အကျိစာတိတာတွေကတော့ပြင်လို့မရတော့အောင်ပဲဖြစ်စီနေတာတော့အများကြီးပါပဲဘုရားသာသနာထုံးကားပါတယ်ဆိုတဲ့ညမပြီမှာတော့မှဆယ်လုံးမရအောင်ပြည့်စည်နေတာလည်းအများကြီးရှိပါတတ်တယ်ကောင်းတဲ့အခွက်ကကြောပါလောက်မရှိလာပါဘူးအဲ့လိုဖြစ်တော့တယ်တကဘာလုံးကဒီတိုင်းဖြစ်နေပါတယ်တော့ ဘာဖြစ်လဲဆိုရင်သာသနာဓမ္မကုလသစ္စာ၃ပါးလုံးကြီးကြီးကြောင်းဉာဏ်ကကောင်းပြီမတိကြလို့ဆိုတော့သိလို့လည်းမကြည့်ကြလို့ဆိုတော့ဒီပုံမှာသွားပြီးတော့ကောက်ချက်ကြပါတယ်သာသနာဓမ္မဆိုတဲ့သူတို့မှာသာသနာကတစ်ခုဓမ္မကတစ်ခု စကားလုံးကိုဖုံးဆက်ထားပါတယ်သာသနာဆိုတာကုလုံးစိတ်ထား၃ပါးလို့ရည်ကြည်စီကြောင့်နိနာကောင်းပါဘူးဒီလိုအဓိပ္ပာယ်ရပါတယ်အတူကျောက်ဆိုလို့ရှိရတော့ရည်ကြည်မှုလို့ဒီလိုလည်းပြန်လိုက်ပါတယ်ဓမ္မဆိုတာကတော့ဒီမှာငုံနေတဲ့အဓိပ္ပာယ်က နိလန်းကြရှင်းသုံးတဲ့ပုဂ္ဂိုလ်ကိုရှင်းဆောင်တဲ့ပုဂ္ဂိုလ်ကိုဟုတ်တန်းလောက်တာမကြရအောင်လို့ဆောင်မထားတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။တရားကြီးဆောင်မထားတယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်။ဆောင်ရတယ်ဆိုတာကအောက်ပိုင်းကရာဝတ္ထုဆွဲပြီးတော့ယူလိုက်တဲ့အခါမှာအပေါ်တက်လာတယ်နော်။ အဲဒါဆောင်ပြီးတော့မှထားတာတကယ်ကိုဆောင်ထားလို့ရှိရင်ဆောင်သွားလို့ရှိရင်အောက်လည်းမကြဘူးခုလက်မှလည်းရမလို့အဲဒီလိုအဓိပ္ပာယ်ရပါတယ်အဲဒါကကျင့်ဆောင်ခေါ်ပါတယ်ဆောင်ရတယ်ဆိုတာကအဲဒီကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုဒီတရားကဆောင်ရတယ်ဆောင်မဆိုဆောက်ရှောက်တာပါပဲ ဟုတ်တန်းလောက်တာမကြရအောင်လို့ဆောက်ရှောက်တဲ့သဘောပါပဲအကျင့်ကောင်းအောင်လို့ကျင့်သုံးတဲ့နည်းတွေမသိရင်အဲ့ဒီမသိတာကိုပဲအောက်တန်းကြတာအောက်တန်းကြတယ်လို့ဆိုရတာပါအဲ့တော့ပြည်သူသားရှိတဲ့ဆိုင်ရာနည်းလေးတွေလေ့လာလို့သိသွားပြီဆိုလို့ရှိရင်ကျင့်သုံးမှုမသိတဲ့ဟော ကြည့်အောင်ပေါ့လေဒီမှာလေ့လာလိုက်တဲ့ခါကျတော့အဲ့ဒါကျင့်သွားတယ်အဲ့တော့လေ့လာလို့ရရှိတဲ့အကြည့်တရားကကြည့်လို့သူကိုပေါ့လေကြည့်လို့တဲ့အချက်ကြည့်အောင်လုပ်ပေးလိုက်တာဒါဒါနှင့်တင်ပေးလိုက်တာလက်တွေ့ကြည့်ရဆိုလို့ရှိရင်ဒီကလည်းဒီကအလိုက်သမာဓိနဲ့သမာဓိလိုက်ပညာနဲ့ပညာလိုက်ကြည့်ရဆိုလို့ရှိရင် ကျွလွန်ဆောင်ရတဲ့ကိလေသာတွေကနေပြီးတော့ဒီခါကျတော့ဆောင်မတင်ပေးလိုက်တာဒီကကိုရှင်တရားတနည်းအားဖြင့်အဲ့ဒီကိုရှင်တရားကလည်းဆောင်မထားတာအကြည့်ရတော့အောင်ဥဒ္ဓမစ္စရအောင်ဆောင်မထားတာဟုတ်ကာထတယ်၊ကွယ်ထားတယ်၊စင်တန်းမြင့်တင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ်တယ်ရပါတယ်အဲ့လိုအဓိပ္ပာယ်ဆောင်ပါတယ် အတိညာတွေမဖြစ်လို့မိုက်မိုက်ကံကရံကားဖို့ဖြစ်နေရဘယ်ပုံပဲနည်းပေါ့လေမိုက်ကနဲ့အနေထားနေပြီးတော့အောင်စူးစမ်းတယ်ဆိုတော့နည်းကြည့်ပြီးတော့အထုတ်တဲ့အခါမှာရှိကံကိုကြည့်ကြတာတွေပြည့်စုံပြီးတော့စိတ်လေးစိတ်ထားတွေပြုစပ်ကိစ္စဖြစ်ကိစ္စရှိပြီဆိုလို့ရှိရင်တကယ်အရှိသဘောယုံနာပိုက်စားပြီးမှဆိုအတိလေးတွေဖြစ်လာတယ်စိတ်သက်စိတ်ဖြစ်လာတယ် အဲရှိလာပြီဆိုလို့ရှိရင်ကညင်ကောင်းလို့စိတ်ကောင်းလို့ဝိပဿနာဉာဏ်လေးတစ်ပတ်ရောက်သွားပြီဆိုလို့ရှိရင်ညင်ကောင်းလို့ဆိုတာပေါ့အဲနောက်ဆုံးညင်ကောင်းပြီးသွားရမှာအဲလိုကောင်းနေအဲဒီကောင်းနေရပြီဆိုလို့ရှိရင်အဲဒီကောင်းတွေကိုရအောင်အထုတ်တယ်အထုတ်ရတဲ့ဓမ္မကပဲလက်တွေ့ကျင့်သုံးတဲ့ပုဂ္ဂိုလ်ကိုပြည့်စုံတဲ့ပုဂ္ဂိုလ်ကို အောက်တန်းလည်းမကြရအောင်အထက်တန်းရအောင်လို့ဆုံးမပေးလိုက်တာတဲ့အဲလိုအဓိပ္ပာယ်ရပါတယ်အဲဒါကိုအတူချုပ်ပြီးတော့သာသနာဓမ္မရည်ကြီးကြောင်းပေါ့လေဘုလုံးစိတ်ဓာတ်သုံးပါးလုံးရည်ကြီးကြောင်းနိနာကောဓမ္မလို့ဒီလိုဆိုပါတယ်နော်အဲဒီလိုဓမ္မမျိုးပဋိပန္နောသစိတ်သုံးအပိပါမူခါတဲ့ ရှင်းသုံးပြီးလို့ရှိရင်တော့မဟုတ်ရှင်းသုံးနိုင်ပါမှပြည့်ပြည့်စုံစုံရှင်းသုံးနိုင်ပါမှပฏิပတ်ကြီးအကျိုးအရအင်းရှင်းသုံးနိုင်ပါမှဓာတိဘာဝဆိုတာဖြစ်เสียမုန်းเสียကောင်းဆိုးအာယုန်တွေမှာပေါ့လေပြည့်စုံစွာရှုနိုင်တဲ့အရေးချင်းရပါလား ဒီတော့သာသနာ့ဓမ္မအရာတကယ်ရည်ကျင်းမှုဓမ္မစုံမလို့စုံမလို့ကာကွယ်ပြည့်စုံလို့တဲ့ပုဂ္ဂိုလ်ဟာဘဝစိတ်ဓာတ်ရည်လို့တဲ့ပုဂ္ဂိုလ်ဟာရှိဆောင်ကိုကတော့ဝိရိယတာလို့တောင်းမယ်စိတ်သုံးခြင်းလိုလာပါပြီစိတ်သုံးခြင်းဆိုတာမျိုးကတော့ တစ်ဒီနည်းမှလေ့လာခြင်းနှစ်လက်တွေ့ကျင့်သုံးခြင်းသုံးကျင့်သုံးမှုနဲ့အကျိုးရလာခွင့်ကြဖြစ်လာပြီဆိုရင်အကျိုးရကျင့်သုံးမှုအကျိုးပေါ်ရင်းပေါ်အကျိုးရလေအဲ့ဒီအကျိုးဟာကျင့်သုံးသူပိုင်ဆိုင်ရင်းဆိုတာပါလေအဲ့ဒါကိုပဲကျင့်ဆောင်ခြင်းလို့ခေါ်ရတယ် အဲ့လိုအချိန်ရောက်အောင်ကျင့်သုံးသူကိုကျင့်ဆောင်သူလို့ဒီလိုခေါ်တာပါပဲဆိုကြပါစို့သူများတဲ့ရေးစစ်စစ်တတ်ဖြတ်နေတဲ့ပုဂ္ဂိုလ်ဟာတချို့မှာပေါ့လေသူကအတိတရားရလာလို့ပဲရှိရှိပေါ့လေစာဖတ်ရလို့ပဲရှိရှိကလေးနဲ့လူသားကြီးခြံက ကျေးဇူးတစ်ဖက်တဲ့လူကမကောင်းဘူးလို့ဒီလိုဆုရှိမကြားရဘူးဆိုလို့ရှိရင်အဲဒါကအရှုံးကြီးလိုတဲ့စေတနာလေးကြီးဖြစ်တတ်ပါတယ်။ရှုံးကြီးလိုတဲ့စေတနာလေးကြီးဖြစ်တယ်ဆိုရင်သူရုံတရားလေးပေါ်တတ်ပါတယ်။ဒီလိုဆုရှိတတ်တဲ့လူဟာဖြစ်เสียရင်เสียကောင်းတဲ့လူပဲ။ ရုပ်ဆရာလည်းကောင်းတာပဲဒီနောက်မှာလည်းသူရဲ့အခက်ရခံရတယ်စိတ်ထားမြင့်ကြလို့ရှိရင်နေကြတဲ့နေကြတဲ့အခြေအနေနဲ့စိတ်တတ်တယ်ဆိုတော့ဟောလေရှစ်ကြောက်ပြီးတော့ဟောလေဒီအလုပ်ကိုရှစ်ကြောက်ပြီးတော့ရှောင်လိုက်တယ်ရှောင်နေပြီးကြည့်ပြီးတော့ဟောလေရှောင်လိုက်တယ် ဆောင်ငယ်လေးတည်တာလည်းမတည်အောက်တန်းကြတယ်တည်သွားရင်ဆောင်ငယ်လေးတည်သွားလို့ရှိရင်ဒါအတိလေးရှိတော့အစဉ်တန်းနေတာပေါ့ကျိုးလုံးဝင်ကြုံရတာနဲ့ခုနဆိတ်ကြောက်ဖြစ်ပြီးတော့ရှောင်လိုက်လို့ရှိရင်သူရတဲ့လည်းမတတ်ပြီးတော့ဘူးကို့မှာလည်းပဲကို့မူရလေးတန့်ရှင်းသွားတယ် ဆောင်လိုက်တဲ့ကိုယ်မြာလေးဆန့်ရှင်းသွားတယ်သူတစ်ပါးကိုလည်းပဲနိနာအောင်ပေါ့လေအကျိုးပြောက်ကိလေသာလည်းမရောက်တော့ဘူးဒီမှာလည်းအကျိုးပြလိုက်တယ်တခါတခါလည်းကိုကြီးသာတရားရှိတော့ကိုထီနာတတုဟာသူရကတိနာမှာပဲဆိုတဲ့ရှင်တုံတရားနဲ့ ကိုရင်းစာပြီးတော့ဗောလေတတ်ခွင့်ကြုံမယ်လို့ဟောဆောင်လိုက်တယ်သူများကိုကာကွယ်လိုက်တယ်ရှင်သာသနာပြီးတော့သူတို့ကလည်းပဲဒီမှာချမ်းသာတော်တယ်ဘာမှစိတ်ကြီးကကြီးရှိကိုယ်ကိုယ်လည်းမှားရအောင်ထင်ပြီးတော့ဖြစ်သွားတယ်တမှုဆောင်ခြင်းနဲ့ဤတိတော့အဲ့ဒီကစပြီးတော့အစတန်းကျင်လာပြီ။ ရှောင်လိုက်ပြီဆိုတော့လက်ကျရှောင်လိုက်ပြီလက်ကျရှောင်လိုက်တော့ကိုယ်မှာကုံနှုတ်ကုံမှုစေကျသွားတယ်တခြားသူဆိုတဲ့ဒီတော့ဒီတိုင်းရှောင်ကြည့်လို့ရှိရင်လည်းဒီတိုင်းမှာပဲကုံနှုတ်ကိုစေကျသွားတယ်ဟွန်းရှောင်လေးကြည့်တယ်လက်ကျရှောင်တယ်ရှောင်လိုက်တော့ကုံနှုတ်ကိုစေကျသွားတယ်သူတစ်ပါးလည်းကိုယ်တွေ့တယ်မထိခိုက်ဘူးအကျိုးတွေရသွားတယ် ကိုယ်လုံးကိုဆူကျင်တာကကိုယ်ပိုင်သွားတယ်ဆူကျင်တဲ့ဟာဒီတော့ရှောင်ပြီးကြည့်ခြင်းလက်တွေ့ရှောင်ခြင်းကိုယ်မှုလောက်ကိုဆူကျင်ခြင်းအဲ့ဒီဆူကျင်တဲ့ရည်ကျက်မှုကကိုယ်ပိုင်သွားတာကိုယ်ရခြင်းဆိုတာပေါ့လေအဲ့ဒါကိုဓမ္မကလက်တွေ့ရှင်းဆောင်တဲ့ပုဂ္ဂိုလ်ကိုဆောင်မတယ် ဆောင်မထားတယ်ကာဝယ်တယ်ဆောက်ရှောက်တယ်စိတ်တမြင့်တယ်ဆိုတာဒါပြောတာစိတ်ရည်စိတ်ဓာတ်အတိညာတွေကဒီလိုပါပဲတော့အားရပါဒီဒီမှာကြည့်ရမယ်တက်ချင်တော့မယ်စိတ်သုံးအကျိုးရမယ်အဲ့ဒီအကျိုးကိုပိုင်းဒါပဲအဲ့ဒါကိုပဲတရားရှိဆောင်ရှိဆောင်ရှင်းလို့ခေါ်ရတယ်အဲဒီသာသနာဓမ္မဟာအကျိုးသက်ရောက် ပြီးဆုံးတဲ့အထိရှင်းဆုံးကြီးရှိရမယ်လို့ဒီလိုဆိုလိုတယ်ဒီလိုဖြစ်ပါမှလည်းပဲပฏิပတ်တိအကျိုးဟာလည်းပဲပေါ်လာပဲပေါ့တော့ဘယ်လိုကြည့်ချင်းဖြစ်ရမလဲဆိုတော့တထာလို့ပြထားပါတယ်တထာထိုးတဲ့သူအချင်းရာအချင်းထိုးတဲ့သူတော့အချင်းနေရထိုးတဲ့သူအချင်းနေရဆိုတာ တရားတော်ရဲ့အလေကောင်းကြီးကုန်ထဲမှာသမထသုခဥပဒနာသုခပေါ်တယ်ဒီလမ်းတစ်ချက်ရှင်းသုံးလို့ရှိရင်ဘုရားတတိသမားလေးတွေအားကောင်းလာတဲ့အခါမှာဒီဝရဏတရားတွေကိုအတားရှိရတဲ့အတွက်စိတ်ငြိမ်ချမ်းသာရဲ့ရစရတာအဲဒါလေးပြောခဲ့ပါတယ် နောက်ဝိပဿနာဉာဏ်ဖြစ်တဲ့အခါသူတို့ဖြင့်အဖြစ်အပျက်ခတ်တုတ်တုတ်ကိုသိမြင်လာတဲ့ဥရိယဗျာညာမဲ့တော့ရောက်ပြီဆိုရင်စိတ်ကောင်းတဲ့သိညာတိုးတက်လို့မသိရနိုင်တဲ့တမေကောင်းအပျော်ပေါ့ဒီအဲ့ဒီအပျော်ခေါ်လာတာဒါဝိပဿနာသုခခေါ်တယ်အဲ့ဒီသမထသုခဥပဒနာသုခဖြစ်နိုင်လောက်တဲ့နည်းနဲ့ဖြစ်နိုင်လောက်တဲ့အခြေအနေရဖြစ်သုံးပြီးတော့ရှိရမယ်ဒါဆိုလို့ ဒီနည်းအားဖြင့်လည်းမြတ်စွာဘုရားကြီးကြားတဲ့အတိုင်းသတ္တရာအနိစိတ်တာဆိုတာဘောလေဤတွေ့တဲ့အတိုင်းနဲ့ဖြစ်တော့ပါကိုယ်ကလှုပ်ရှင်တာတမျိုးပြတ်ထားတာကတမျိုးကိုယ်ကလှုပ်တာတမျိုးကိုယ်ကြီးကိုယ်ကလည်းလှုပ်အဲ့လိုတော့မရဘူးဆက်စောစောဤတိုင်းတော့ဘာဖြစ်လို့အခုလက်တွေ့အားထုတ်တဲ့ပါဠိလိုသုတ္တလို့ခေါ်ပါတယ်သုတ္တန်တလို့လည်းခေါ်ပါတယ် ကုလျာအဘိဓမ္မာသုတ္တသုတ္တန္တသုံးမျိုးပြထားပါတယ်သုတ္တဆိုတာညီကြောင်းပဲသာသီရေးတာမကြောက်ကြလေလို့ရှိရင်ညီကြောင်းကိုရေးရတယ်ညီကြောင်းကိုပါမယ်ရေးလို့ရှိရင်အပေါ်ထောင်ရင်ထောင်တက်သွားရောအောက်ဆိုင်ရင်စိုက်သွားရောစာကြောင်းမှမကြောက်ဘူးသူကပြန်ဘူးဆိုင်ဘူးပြထားတယ်ပြချပေးထားတယ်ဒီတိုင်းရှင်းတော့ဆိုတာပါလေ နိလပေးထားတယ်အဲ့ဒီနိလအတိုင်းအာထုတ်အာထုတ်ပါမှဟုတ်လားပฏิပန္နဆိုတာဘောလေဒီနဲ့တိုင်းရှင်းတော့ပါမှပฏิပန္နဆိုတာပြည့်ပြည့်စုံစုံရှင်းဆုံးပြီးသားဖြစ်နေပါလေပฏิပတ်ကြီးအကျိုးပေါ်နိုင်လောက်အောင်အာထုတ်ပြီးသားဖြစ်နိုင်တယ်ဆိုတဲ့အတိတ်ပဲယူရပါတယ် ဒီလိုယောဂီတွေအရေးကြီးကတော့ခုဒီလိုဒီလိုအားထုတ်ရတာတကယ်ရှင်ဦးဟန်လေးဟောလေဘုရားရှင်ရှားတဲ့အတိုင်းသိတယ်သိစဉ်လည်းပဲနာကြားနေတဲ့ကမ္ဘာတဆရာများရဲ့ဤကလည်းညွှန်ကြားတယ်ဟောသူရောပြသူပါဘောလေဒါသူတို့တော်နဲ့သူတို့လောက်တာဟုတ်ပါဘူးဘုရားဟောထားတဲ့ကျမ်းဂန်နဲ့ သံဃာနေလေ့လာပြီးတော့ကိုယ်တို့နဲ့ပေါင်းစပ်ပြီးတော့သင်ကြားတာတွေပါအဲဒီသင်ကြားတဲ့တေကိုယုံကြည်ပြီးနာယူဖို့အသိအရေးကြီးတယ်အထုတဲ့ခါမှာယုံကြည်ပြီးစိတ်ဆက်ဆက်အထုဖို့အရေးကြီးတယ်တရားဆိုတာမျိုးအတိတရားရှင်တရားကိုယုံကြည်ပြီးရှိမှအဲဒီတရားမျိုးကတရားထုတ်တဲ့ပုဂ္ဂိုလ်ကို အနောက်ရှစ်တွေကသူကအကာအကွယ်ပေးဆောက်ရှောက်နေတာပါ။ဒါကိုဓမ္မပဒမှာမြတ်စွာဘုရားကဓမ္မောဟဝေရကတိဓမ္မကြားတယ်နော်။ဓမ္မောအတိတရားအရှင်တရားစီဓမ္မကြားတယ်ဒီလိုနဲ့ကြလေ့လာပြီးတော့ဒီလိုနဲ့ကြဒီနည်းမှာလေ့လာပြီးတော့ဒီလိုဒီဒီစိတ်ဆက်ဆံတဲ့ နှုတ်သုံးတဲ့ပုဂ္ဂိုလ်ကိုခဝေရကတိတကယ်ကိုအနောက်ဖြစ်တွေကလောအောင်ကာဝယ်ဆောက်ရှောက်တော့တာပါပဲအဲ့ဒါလိုဟောထားပါတယ်အဲနောက်နေ့ကျမှဒါကြီးဆက်လက်ပြီးတော့ရှင်းပါမယ်ဒီနေ့တော့ဒါတော့ပဲတော်ကြအောင်စို့သာဓုသာဓုသာ